အခန်းကြီး54ဒါဝိဒ်သည်ကျွန်တော်တို့တွင် ပုန်းရှောင်၍နေပါသည်မဟုတ်လောဟုဇိဖသားတို့သည်ရှောလူထံသို့လာ၍လျှောက်သောအခါဆက်ဆိုသောဆာလံခန်းငယ်1မှ4အိုဖျားသခင်နာမတော်အားဖြင့်အကျွန်ုပ်ကိုကယ်တင်တော်မူပါတကူတော်အားဖြင့်အကျွန်ုပ်ဘက်၌တရားစီရင်တော်မူပါ အကျွန်ုပ်ပြုသောပတ္ထနာနှင့် အကျွန်ုပ်မြွက်သောစကားကို နားထောင်နားညောင်းတော်မူပါဘုရား။အကြောင်းမူကား၊တကျွန်းတနိုင်ငံသားတို့သည် အကျွန်ုပ်ကိုရန်ဘက်ပြု၍ထကြပါပြီ။ကြမ်းတမ်းသောသူတို့သည် အကျွန်ုပ်အသက်ကိုရှာကြပါ၏။ဘုရားသခင်၏မျက်နှာကို မထောက်ကြပါ။ကြည့်ရှုလော့။ဘုရားသခင်သည်ငါ့ကိုကူမတော်မူ၏။ငါ့အသက်ကိုထောက်ပင့်သောသူတို့တွင်ထာဝရဘုရားရှိတော်မူ၏။ အငယ်9မှ9ငါ၏ရန်သူတို့အားမကောင်းသောအကျိုးကိုဆက်ပေးတော်မူမည်တစ္ဆာတော်ရှိသည့်အတိုင်းသူတို့ကိုပယ်ရှင်းတော်မူပါ အကျွန်ုပ်သည်လည်းစေတနာစိတ်နှင့်ကိုရောအားရစ်ပူဇော်ပါမည်အိုထာဝရဘုရားနာမတော်ကိုချီးမွမ်းပါမည်အကြောင်းမူကားကောင်းမြတ်တော်မူ၏အကျွန်ုပ်ကိုခတ်သိမ်းသောဒုက္ခတဲကကယ်နှုတ်တော်မူသည်ဖြင့်အကျွန်ုပ်သည်ရန်သူတို့ကို ကိုမျက်စိနှင့် မြင်၍အားရပါ၏